လေးကကုသိတာနဲ့အာရထဝိရိယဒီပုဂ္ဂိုလ်နှစ်မျိုးပြောတော့ပါတယ်ကုသိတာကတော့ယုံပေါ်ရကောင်းတော့အောင်ပေါ့လေကုသိုလ်ရေးမှာဆုပ်နေဖြစ်နေသူပေါ့ပြောလို့ဆိုရင်တိုင်းဆိုလို့ရှိရင်တော့ပြင်းကြီးသူပေါ့လေ လူပြင်းပေါ့အရတဝိရိယဆိုတာကတော့သူရဲ့ဆန့်ကျင်တဲ့စကားပေါ့ဝိရိယရှိသူလို့ပြန်ပါပါပဲအရတဆိုတာစောစောပိုင်းကအထုတ်ခဲလို့နောက်နောက်ဝိရိယအရှိန်နဲ့မြင့်တက်ပြီးတော့ပြည့်စုံသွားတဲ့ပုဂ္ဂိုလ်အရတဝိရိယခေါ်ရတယ် အထုအသုံးအထုအကြည့်တော်ဝိရရှိသူဆိုတော့အထုအကြည့်ဆိုတာကရှေ့ရှေ့ဝိရိယဖြင့်နောက်နောက်ဝိရိယဤအဆက်ဆက်ဆင်းရဲဖြစ်နေတာပေါ့လေအဲ့ဒါတွေကိုပိုင်ဆိုင်တဲ့ပုဂ္ဂိုလ်ပေါ့ရှေ့ရှေ့ကပေါ်တိုင်းအာယုံမလွတ်တမ်းမှတ်နိုင်ရဲ့အတွက်ပူရင်းကြောင့်ရဆိုင်မှုတွေဟာ တစ်ချိန်ကနှစ်ချိန်စပြီးအချိန်ကောင်းမရလာတယ်ဒီမှာအဲဒါအာရထခေါ်ရတယ်အထုအတိကျိုးပန်းအတိအဲဒီအာရီဆွဲထုတ်ပေါ်လာတာပေါ့အထုဆဲဆွဲထုတ်ထားတာပေါ့ဒီနေ့ဘွားဖြစ်စဉ်ကနေပြီးအဲဒါတွေကိုဆွဲထုတ်ထားတာဆွဲထုတ်ပြီးသားပေါ့အဲဒီချိန်ကဆွဲထုတ်ပြီးသားပေါ့ဘူရိယအစဉ်စဉ်နဲ့ နောက်နောက်ဖြစ်ပေါ်တဲ့ဝိရိယကိုတော့အာရတဝိရိယကဝိရိယဆိုတဲ့ကားနဲ့ထုံထားပါတယ်ရဲရဲမှုဒီလိုအချင်းချင်းကျိုးပန်းတဲ့အခါမျိုးမှာနောက်တော့ဒီဝိရိယဟာဒီကြော့လည်းမသွားဘူးဒါတော့နှိမ့်ချလည်းမသွားဘူးရော့လည်းမသွားဘူး နှိမ့်ကြလည်းမသွားဘူးတရှိအရှိညင့်ကျလာပြီးတော့နောက်နောက်ဝိရိယကရှိရှိဝိရိယကိုရှည်မြောက်ထားတဲ့သဘောမျိုးပေါ့လေအရှိညင့်တက်လာပြည့်လို့တဲ့သဘောမျိုးဖြစ်သွားတာအဲ့ဒီဆင်းရောက်လာတဲ့ဝိရိယကိုတော့ပက္ကရှိတဝိရိယလို့ခေါ်ပါတယ်။နောက်အထုပ္ပညာလို့ဝိရိယတွေ တစ်ချိန်နဲ့တစ်ချိန်ဒီကြီးကြောင်းကြီးတွေဆက်ဆက်လာပြီဆိုလို့ရှိရင်နောက်ဆုံးအဆင့်အဲဒါမြင့်တက်ပြီးတော့ပြည့်စုံသွားတော့အထုပ်အထိပ်ရောက်သွားတော့ပါလေအဲဒီဝိရမျိုးကတော့ပဋိစ္စဝိရမှာတစ်ဆင့်ဆက်ပြီးတော့ပရိပုံနာဝိရဆိုတာပြောင်းသွားပါတယ်အဲဒီပုဂ္ဂိုလ်ကို ဒီဌာနမှာအာရထဝိရိယလို့ဆိုထားပါတယ်ခင်ဗျာအဲဒါကကျင်းတဲ့ပုဂ္ဂိုလ်ရဲ့ပုဂ္ဂိုလ်ရဲ့ဆက်ယူလိုက်ဆိုတော့ပြောလို့ရှိရင်ကကျင်းလို့ဆိုတော့ဒီကမကျင်းဘူးပေါ့ကျင်းတယ်လည်းမကျင်းဘူးပေါ့ဒါဟုတ်ကုသိုလ်ရေးပါဆုံးနဲ့စေလီနိဗ္ဗာန်နဲ့ပုဂ္ဂိုလ်နဲ့အဲ့ဒီဆံကြီးပဲပုဂ္ဂိုလ်ပေါ်နေမှာဒါကြွားရပါပဲ။ အဲ့တော့ဒီပုဂ္ဂိုလ်တွေဟာကုသိကပုဂ္ဂိုလ်ကဘယ်လိုအခြေအနေဆက်ပြီးတော့ဘယ်လိုအကျိုးတွေနဲ့သွားလဲအကျိုးတွေအဲရော့သွားတယ်အကျိုးစီးပွားကြီးဆုံးရှုံးသွားတယ်ဆိုတော့အရတဝိရိယပုဂ္ဂိုလ်ကအဲဘယ်ဟာတွေကိုရှောင်ရှားပယ်ရှားနိုင်တဲ့အတွက်ဘယ်လိုအကျိုးတွေဖြစ်လာလဲဆိုတာပေါ့လေဒါလေးအကိုးကားနဲ့စာရင်းနဲ့ဒီပေါင်းစပ်ပြီးတော့ ဘုရားမြတ်စွာဟောထားတာတော့ကုသိတောဘိက္ခဝေဒုက္ခဝိဟရတိအပြည့်သူဟာပြည့်ကင်းကောင်းကျိုးရတရားစုမှာဆုံးနှစ်ဖြစ်နေသူဟာအပြည့်သူဟာဒီလိုဆိုလိုပါတယ် ကိုယ်နှုတ်စိတ်သုံးမျိုးလုံးအပြည့်နာစာသိပြီးတော့ဆန့်ရှင်းမှုကိုအလေးမမူသူဒီကျင်းမှုကိုအလေးမမူသူဒီညာစိတ်ဝဲမှုကိုအလေးမမူသူကိုယ်ရဲ့ပူရင်းနေပြီးတော့အေးချမ်းမှုကိုအလေးမမူသူမိမိဘဝဟာပြောကြခဲ့ရတဲ့အဖြစ်တည်ကင်းပြီးတော့ တရှိကြည်ရင်ပြီးတော့စိတ်သက်စေရာအနေထားမျိုးရောက်ဖို့ကိုအလေးမမှုဘူးဒီလိုဆိုလိုပါလားဥစားမပေးဘူးပေါ့ဒီတော့စိတ်ကင်းတရှိရဲ့ကိုဥစားမပေးဘူးဆိုလို့ရှိရင်စိတ်စိတ်ရဲ့နေရာအနေရတော့တာပဲဒုက္ခဝိသတိတိဆိုတာပါသွားလည်းစီရင်ရက်လည်းစီရင်ထိုင်လည်းစီရင်အိပ်လည်းစီရင် ကိုယ်ဆန့်လှုပ်ရှားမှုစသည်အပြုအမူပြုလိုက်ကြည့်လိုက်ပါဦးဆင်းရဲတာအတော်ကြီးမဆိုင်တဲ့အရာတွေပေါ့ကိုယ်ကမလို့ကျင်းနေတယ်လို့ဒီလိုပဲဖြစ်နေတာပဲကိုယ်ကကျေးဇူးတာကိုဆိုင်ရှင်းပြီးတော့ကောင်းကျိုးရအလုပ်ကိုဦးစားမပေးနေတာကိုဖြစ်မှာပါပဲဒါကတော့ ဆင်းရဲနေရတယ်ဆိုတာဘာတော့လဲဝေါကိန်လောပါပတိအကုသလေဓမ္မေဟိဝေါကိန်လောဆိုတာရောထွေးချက်တင်ဖြစ်နေတာပေါ့ရောရောနှောနှောကြီးဖြစ်နေတာဘာရင်းနေလို့ဆိုတော့အောက်တန်းကြတဲ့အကုသိုလ်တရားတွေနဲ့ရောထွေးပြီးတော့ဖြစ်နေတာပါရောက်သေးပြီးတော့ဖြစ်လေရောက်သေးဖြစ်လေနေရမှာလားရောက်သလိုလား အဲ့ဒီအကုသိုလ်တရားတွေကတော့ဘုံရင်းပြောထားပါလားသုံးမျိုးပဲရှိပါလားဒီတိကာမိသနာနိဝရဏအဲတမဝိတ္တပေါ့တမဝိတ္တဆိုဆိုကြပါလို့နှစ်ဗျာပါရဝိတ္တနဲ့သုံးခုရှိတာဝိတ္တကမ္မဝိတ္တဆိုတာကတော့ကာမဂုဏ်အာယုန်လေးပေါ်မှာစိတ်ရောက်နေတာပါပဲ။ ကောင်းတာတွေမြင်ရင်လားကြားချင်လားနားချင်လားစချင်လားထိချင်လားကောင်းတဲ့ကောင်းတာတွေကိုလည်းပဲအလားတူပဲမြင်ရင်ကြားချင်လားရင်ထိချင်လားရောကောင်းတဲ့ကောင်းပြီဆိုတာပေါ့ဒီကောင်းတာတွေလားဘာမှမစားဘူးမေမောခုတွေပေါ့အဲ့ဒီအကြံကြီးတွေပဲဖြစ်နေတော့ကာမိဆန္ဒခေါ်တယ်ကာမဝုတ္တဆိုတာကာမိဆန္ဒနိဝရဏလို့လည်းဆိုရတယ် တရားကိုကောက်လို့ရှိရင်တော့လောဘလောဘသမညာလောဘပေါ့သမဏကြီးကျယ်တဲ့လောဘပါဒုနာကိုကောင်းတာကိုလိုလားတဲ့သဘောပေါ့ဒီမှာဆိုသူဖြစ်နေတခါတခါမှလည်းအလုံးကြဖြစ်ပြီဆိုရင်စိတ်ကျစိတ်ဆိုးမုန်းတာကြိုးတာတွေပေါ့လေကြပါရနေပါလားအစိတ်ကို ပုတ်တိုးအောင်သူကပြုလုပ်တတ်တယ်။မကျင်တော့ဘူးဖြစ်လာပြီဆိုရင်စိတ်ဟာလမ်းလမ်းဆန်းဆန်းပုတ်တိုးလေးလေးကနေပြီးတော့အဲတန်တရှိရနေပြီးတော့သူကပုတ်အောင်တိုးအောင်လုပ်လိုက်တာဖြစ်စီလိုက်တာ။ဒါကလည်းဝိတ္တ။သူကပတ်ချင်တယ်။ဒါလေးပေါ့။ဒီကောင်မသေးသေးဘူးလားသေရင်ကောင်းလား။သေအောင်ဘယ်လိုလုပ်ရပါမလဲဆိုတော့ဒီကောင်ကမသေးသေးဘူးလားသေရင်ကောင်းလားဆိုတော့ဒါမျိုးတွေပေါ့။ အဲ့ဒါလိုလွဲမှားတဲ့အကြံစိုးတွေပေါ့လေ။ဒါကတော့ဓမ္မရဝိတ္တခေါ်ပါလား။ဓမ္မရဝိတ္တကခေါ်ပါလား။အဲ့ဒီအရှင်းတော့ပြမဟုတ်ခဲနဲ့တစ်ခါသားပုဂ္ဂိုလ်ကိုယ်စင်းရစိတ်စင်းရဖြစ်ရင်ညဒုက္ခပြေလို့တဲ့သဘောပေါ့လေ။နည်းနည်းအနောက်ချက်ဖြစ်တော့အောင်ပေါ့လေ။ညစ်စေလို့တဲ့သဘောပေါ့။ဒီတဲ့လူအကြံစီရပေါ့။ အဲ့ဒါမျိုးကိုတော့ဝိဟိစာဝိတက်ဝိတက်ကလို့ခေါ်ပါတယ်။ဒါပါပဲ။လူတွေဟာဒါနဲ့ပဲရုပ်ထွေးပြီးတော့အချိန်ကုန်တာကြီးရတာပါပဲ။အများအားဖြင့်တော့ကာမတဏှာရဲ့အလိုကျဘုံဘဝကာမကုန်တာကြီးဆိုတော့ကာမဥဒ္ဒတိတွေများတာပါပဲ။ကမိစ္ဆနာနိဝရဏတွေအဖြစ်များတာပါပဲ။ဇဘရနိဝရဏကကြားကြားပေါက်ပါတယ် ဒီအခြားခြားထိုင်နေပြီးတာလို့ကုသိုလ်ရေးမှာပေါ့လေသွားပါတော့ပုစုတ်တာသွားရီကိုခံပြီးတော့စိတ်ဟာပြီးချဲကြီးဖြစ်ပြီးတော့ထောက်ကလို့ခဲသွားတာလို့ရုပ်တော့ပုံမှာဘောလုံးနှိမ့်တဲ့ခါမှလေတလင်းလေးသွားတယ်တနည်းအားဖြင့်စီချောလေးမှာဘောလုံးနှိမ့်တဲ့ခါစီးမလိုက်တာမျိုးဖြစ်အဲဒီဘုံမှာစိတ်ကမကတ်တဲ့ကြံလို့ဖို့လို့ မှားခဲ့တာတွေအကောင်းဆုံးလုပ်ခဲ့လို့နောင်တကိုယ်ပါနေပေါ့ဥဒိစ္စကုပုသဒါရီတော့ဆက်တာအပန်တဘာဝနဲ့ပတ်သက်ပြီးတော့ပေါ့လေသူလို့သူလို့နဲ့ဝေခွဲနိုင်တဲ့အဆုံးဖြတ်နိုင်တဲ့ဝိသေကိစ္စတွေပေါ့လေဝေဖန်မှုအမျိုးမျိုးတွေပေါ့ဒါတွေပဲဖြစ်နေတာပါပဲဒီမှာအဲဒါလိုရင်းရတော့ဓမ္မကမ္မဝိတ္တဇဝတာဝိတ္တဝိညာဝိတ္တခေါ်တဲ့ အကုသို့ပါပတွေနဲ့ပဲရောထွေပြီးတော့နေရတဲ့အပိုင်းကပဲနေရပါတော့အကုသပါပဆိုတာကတော့ပြောပြခဲ့ရစီအပြစ်မကင်းတာအကုသို့လို့ခေါ်ပါတယ်ခုပြောခဲ့တဲ့ဝိတ္တ၃မျိုးတွေကမိစ္ဆာဝိတ္တ၃မျိုးတွေကတမျိုးမျိုးစိတ်ထဲဖြစ်လာပြီဆိုလို့ရှိရင်အဲဒီဝိတ္တ၃မျိုးက မကင်းတဲ့ပုဂ္ဂိုလ်ကိုသူကအောက်တန်းကြောင်လုပ်လိုက်တာအောက်ကိုဆွဲဆွဲရကောင်းတယ်တောင်းလို့ပါပါဘယ်လောက်ရှိအောက်တန်းကြောင်ပြုလုပ်ပြီးလဲဆိုလို့ရှိရင်အဆိုးဆုံးဘဝရောက်အောင်ပြုလုပ်ပြီးဆိုတာတောင်းလို့သူပါပါလို့ခေါ်ရတယ်ကွာအပြည့်မကင်းမတန့်ရှင်းတော့အဲ့ဒါကြီးလက်ခံထားလို့ရှိရင်တော့ သူရဲ့အဆွဲခံကတော့အောက်တန်းကျတာပါပဲဒီမှာအောက်တန်းကျတဲ့ဘဝဟာဆင်းရဲတာပေါ့ပြီးတော့ဒီမိစ္ဆာဝိတ္တသုံးမျိုးနဲ့ရောထွေးပြီးတော့နေတယ်ဆိုတော့သူတို့နဲ့လုံးနေတယ်ဆိုတဲ့အတိတ်ပဲပါပဲမကင်းဘူးပေါ့သူတို့ကိုအလန်တိုက်ဖို့ရအတွက်ကိုကရောရတာပေါ့ကိုကအရှုံးနေတာကို့မှာဘာမှအားမရှိဘူး အပြင်းထူသောဝိရိယအာသတတိလရှိသောသမာဓိတရှိပညာနဲ့ဒီပါပြီးတော့ငုတ်ခါဟာကိုယ်ကိုယ်ခံရကြတယ်အဲဒါသူတို့ရဲ့ရောထွေးပြီးနေရတယ်ဆိုတော့ကြာတော့အဲဒီပုဂ္ဂိုလ်ဟာဝစီဖြစ်လာတယ်ဝစီဆိုတော့ဝစီပေါ့ဝစီဝစီဆိုတာကအလိုရှိသူပေါ့လေအလိုရှိသူဖြစ်လာတယ် ဘယ်လိုတို့ရဲ့အလိုရှိသူလဲလို့ဆိုတော့ခုနသောသဘင်ကပြောခဲ့တဲ့ကမ္မစနာအစရှိတဲ့နိဝရဏတရားတွေအလိုရှိကမ္မစနာအလိုရှိသူပြပါရနိဝရဏအလိုရှိသူအခြားအခြားနိဝရဏတွေအလိုရှိသူဖြစ်ပါတယ်လူရှိသူဆိုတာသူတို့ရဲ့အလိုမှာဖြစ်ရတယ်ပေါ့သူတို့အလိုမှာဖြစ်ရတယ်ဆိုတော့ သူတို့အလိုလိုက်ရစီပေါ့ကိုကဘာမှမတွန်းနိုင်ဘူးသူသဘောတိုက်ချဲ့တယ်သူလိုခံရတယ်ပေါ့အဲ့ဒါကိုပါဠိလိုဝစီလို့ခေါ်ပါတယ်မြန်မာသားနဲ့ဆိုဝစီလို့ခေါ်ပါတယ်အဲ့ဒီလိုအခြေအနေရှိတဲ့သဘောကိုဝစီတာလို့ခေါ်ပါတယ်ဝစီတာလောဘအဲလောဘဒေါသအစရှိတဲ့ဒီဝရဏတရားတွေ အလိုရှိရှိသူအလိုနဲ့ရှိသူအလိုလည်းရသူအဲ့ဒီအလိုလည်းရသူဆိုတာခုနကမ္မဘုံအာယုန်ဒီပေါ်မှာရန်ရှိနေတာတို့အလိုမရရှိပြီးတော့စိတ်တဲ့စိတ်ဆိုမုန်းယုံနေတာတို့စသည်ပေါ်လေအဲ့လိုမျိုးတွေဖြစ်လာအဲအဲ့ဒါကိုပဲဒီယထာနာမှာဝစီတာလို့ခေါ်တာပါပဲကွာအဲ့ဒါတွေလည်းအချိန်ကုန်တာရတာပါပဲကွာ နိဝရဏတရားတွေထဲမှာကာမိကနာနိဝရဏနဲ့ဇာဝရနိဝရဏဟာသူကဆိုးတဲ့အနေအားဖြင့်စိတ်အရေးပါပါတယ်ကွာရေးပါသူဟာအရှိဆုံးလို့ဆိုပါပါဘူးသူရဲ့အထက်ကိုကတော့လောဘနဲ့ဒေါသပါအမိသနာကိုလောဘသဘာဝကိုဒေါသလို့ကြည့်ပါတယ် သို့တော့ရိုးရိုးဒုက္ခမှုလောဘရိုးရိုးမကြည်လန့်မှုဒေါသမဟုတ်ဘူးသိဆုံးမှုမဟုတ်ဘူးကိတ်လုံးပဲကာမိသနာဆိုတာကာမလည်းလူလာတာသနာလည်းလူကျင်တာဒါတော့စကလုံးကျဲနေရလို့အတိတ်ကတူးနေတော့အတိတ်ကစီစကလုံးနေဒီထပ်ဆုံးလို့ရှိရင်အလုံးအလုံးဆိုတဲ့အတိတ်တွေရပါတယ်တော့ ဒီလိုလိုချင်တာမဟုတ်ဘူး။ဟွန်းစိတ်ကိုလိုလားရမယ်အားကြီးတာပေါ့လေဒီမှာရမှကျေနပ်နိုင်မရမကျေနပ်နိုင်ဘူးဆိုတဲ့သဘောမျိုးပေါ့။အဲဒါကြီးကျယ်လောဘကိုယူပါလေဒီမှာပါမင်းဆန္ဒ။ဇဂရအရာဒေါသဆိုတာလည်းရိုးရိုးလေးမကျေနပ်ဆန်တဲ့လိုစိတ်ကလေးချိုးချိုးရုံနဲ့စိတ်ကလေးပြစ်သွားရုံနဲ့မဟုတ်ဘူး။ကိုယ်ကိုစောင့်ရမလားဆိုပြီးတော့ လုံကျဲပြီးတော့ပေါ့လေအပြုတ်ထားပြင်းနေအောင်ဆိုတာပေါ့တစ်ချိန်ကြလို့ရှိရင်ငါပြန်ပြီးတော့ဖြည့်မယ်ဆိုတာပေါ့လေသူ့ကိုဖတ်မယ်ပုံပေါ်သူ့ကိုရှင်းစဲမယ်ဆိုတာမျိုးပေါ့အဲတော့အဆုံးရောက်တဲ့ဒေါသပါပဲအဆုံးရောက်တဲ့လောဘနဲ့အဆုံးရောက်တဲ့ဒေါသဒါကမိစ္ဆနာနိဝရဏသဘာဝနိဝရဏကိုခေါ်ပါတယ်ဒီတော့ သူတို့လည်းရောထွေးရှစ်တင်လုံးနေရတယ်ဆိုတော့သူတို့ကအားသာနေတော့ကိုယ်ကအရှုံးပေးရတာလေဒီမဲ့တော်တဲ့မှာမလွဲတာတွေရောက်နေတဲ့ပုဂ္ဂိုလ်ကကိုယ်ကအားနေတော့လူမဲ့ကြီးအလိုလဲရတာပဲဒီလည်းပဲအဆုံးရောက်တဲ့လောဘဒေါသတွေအလိုလဲရတာပါပဲပုဂ္ဂိုလ်ဟာသိခြင်းဟာအဆုံးရောက်တဲ့လောဘတွေဒီအကြည့်အပိုင်ရှိနေတဲ့လောဘတွေ ပိတ္တရကာမမှုရှုလို့ရတဲ့လောဘတွေကိုကျိုးငက်ပြီးတော့လိန်လို့တဲ့လောဘတွေကြောခြင်းလို့မူရစေဝါတောက်လို့တဲ့လောဘတွေဆံလုံခဲ့တဲ့လောဘတွေကိုအဲ့ဒါလေးလိုလဲရပြီဆိုလို့ရှိရင်ကိုယ်လက်ဆက်တဲ့ကျိုးလို့နှုတ်နဲ့ဆက်တဲ့ကျိုးလို့ဖြစ်ပြီးပေါ့အဲ့ဒါတွေကိုရှောင်ပြီးတော့ပယ်ရမှာ ကြောက်ပြီးတော့ပယ်နိုင်တဲ့အလေကောင်းကိုရှိခုဆိုလို့ရှိရင်တော့သူကကိုယ့်ကိုနိုင်ပြီးတော့တာပဲအသာကြီးကလည်းသိလိုက်ရည်နဲ့ပြည့်နေတော့တာဒီတော့သာတိတ္တဝစီသတိကခေါ်တဲ့အကျိုးဆိုးတွေကိုဒါတွေမလုပ်ပါဘူးဆိုတာပေါ့လေရှောင်ပြီးတော့ပြရပါတယ်ဟွန်းအမှန်တော့ကိုရန်သူထူတတ်တဲ့နေရာ သွားလို့ရှိရင်သိသိဒုက္ခရောက်တဲ့အခြေအနေဆိုင်ရတဲ့ပုဂ္ဂိုလ်ဟာအဲဒီရာဇီရှိတဲ့နေရာရှောင်သွားပေါ့ရာဇီရှိတဲ့နေရာရောက်တာရှိတာပါရုပ်ပြယောဂပိုးတွေဝင်ပြီးတော့သိနိုင်လောက်တဲ့အခြေအနေရှိတဲ့ပရိယောဂမျိုးပေါ့အဲဒီလိုယောဂရှိတဲ့ဇက်ွက်တွေမတော်နဲ့ဟောအဲ့ဒါရှောင်သွားဖို့ရှောင်သိဖို့ရှောင်သိလို့ရှိရင်ဒါယောဂပိုးဝင်ဘူးဒါလိုပါပဲ ဆိုးရုပ်တဲ့ဒုစိတ်တရားတွေလည်းကအဆိုးဆုံးကိုဒါကြီးမလုပ်ပါဘူးဒါကြီးမပြောပါဘူးဆိုတော့ရှောင်ပေးရတယ်အဲ့ဒါသီလဆိုင်ရာမရှောင်နိုင်လို့ရှိရင်လည်းအဲ့ဒါကမ္မဝိတ္တိအလိုလိုက်ဇဝရဝိတ္တိလိုလိုက်လို့ရှိရင်တော့ကုသိုလ်တရားတွေပြည့်သွားပြီဒီထိုင်းနဲ့ထိုင်းရပါတယ်သီလတော့ပြည့်စုံပါရဲ့ဒါပေမဲ့လို့စိတ်ချမ်းသာဖြစ်နေတဲ့တက်ချင်ဖြစ်ချင်ခိုးချင်တိုက်ချင်တဲ့ ဒီသဘောတွေရှိနေကြလို့ရှိရင်လည်းစိတ်နဲ့စိတ်ထားကအောက်တန်းကျနေတယ်ဒီတော့အဲ့ဒါလိုအောက်တန်းကျတဲ့စိတ်ရိုးကိုတော့ဒီတိုင်းမှရှိသတိပြုဆောင်းဖို့အစဉ်ထားဆိုတဲ့အတိုင်းပါကိုယ်ရဲ့စိတ်ကိုပေါ်လေးကိုပေါ်ဆက်လိုက်ပြီးတော့စိတ်ဆက်ပြရှိမှဒီလိုပဲကာကွယ်ရတယ်သူတို့ကတခုခုဖောက်လာလို့ရှိရင်လည်းအဲ့ဒါကိုပယ်ရှားပြရတယ်။ယောဂအောင်ဖြစ်ဖြစ်ကျိုးတွေကာကွယ်ရတယ်လို့ပေါ့။ဖြစ်လာလို့ရှိရင်ချက်ချင်းကုသတယ်လို့ပေါ့ ကာကွယ်ရေးကုစားရေးဆိုတာဝင်လာတော့ဒါတိဆန်လုံးကဝင်လာပါဘူး။အဲ့ဒါနဲ့ကာကွယ်ကုစားပေးရပါတယ်။သို့တော့သိုးွားတဲ့ကိလေသာတွေမျိုးကကျန်းနေကြည့်တယ်။တစ်ချိန်ရလို့ရှိရင်အကြောင်းရင်းကပြန်ပြီးတော့ဖြစ်နိုင်တယ်။အနုတ္တိယကိလေသာခေါ်ပါတယ်။အနုတ္တိယဆိုတာအကြောင်းရင်းလို့ရှိရင်ဖြစ်ခွင့်ရှိတဲ့ကိလေသာတွေခြောက်နေတဲ့ကိလေသာတွေအနုတ္တိယကိလေသာခေါ်ပါတယ်။အဲ့ဒီမျိုးပြတ်နေပြီးတဲ့ကိလေသာလောဘဒေါသမျိုးတွေကိုတော့ကိလေသာတွေကိုတော့ ဥပဒနာပညာနဲ့နေနေဖျားပါတယ်အာကောင်းကြီးရပါတယ်အတိတာကိုအတိတိဖြစ်အောင်ဝတ္တနာနဲ့နေရင်းပဲလို့အားနည်းသွားမှမဲ့ကုသိုလ်တွေပေါ်ပြီးအပြတ်ရှင်းနိုင်ပါလေ။အဲဒီစိတ်ကြီးအဲဒီစိတ်ကြီးသွားလို့ရှိရင်အဲဒီစိတ်ရောက်သွားလို့ရှိရင်မျိုးပါပြတ်တော့တာပဲ။အဲဒီလိုစီမံကိန်းချပြီးတော့ပြုလုပ်ရမှာပါ။အခုရောထွေးရှက်တင်ရှိနေတဲ့ပုဂ္ဂိုလ်ဟာ အကျံစာဆုံးဆုံးတဲ့ကာယစ္စရိဝိသိသုတိစ္စရိမနောစ္စရိတွေတော့မှမရှောင်နိုင်ဘူးသူတို့အလိုလိုက်ရပြီဆိုလို့ရှိရင်တော့အစဉ်းစားကြည့်တော့အခြေခံကုသတိလာလည်းမဖြစ်ဘူးရှိတော့သမာဓိစိတ်ခါခေါ်တဲ့စိတ်နဲ့စိတ်သားဆန့်ကျင်တဲ့အဲ့ဒါလည်းမရှိတော့ရုပ်ပြတဲ့ဥပဒနာပညာမဲ့ပညာလည်းရှိတော့ အဲ့ဒါလိုဆိုင်ရာအကျမ်းအလာတွေပြဋိပါတွေကိုပယ်ရှင်းနိုင်တဲ့ဒီလက်သမားကြီးပညာသိက္ခာတွေရှိတော်မူဆိုတဲ့ကျွန်တော်သိက္ခူအောင်တန်းကြသွားပြီပေါ့အဲ့ဒီသိက္ခာတွေကမိမိတို့အတွက်အလုံးမြင့်မြတ်တဲ့အကျိုးစီးပွားအဖြစ်ပါမယ်အဲ့ဒီအကျိုးစီးပွားဖြစ်ပါနေတယ်ပဲဆုံးရှုံးသွားတော့တာပါပဲဒါမှလို့မဟာတန်ကြသရတ္ထဟာတိကြီးတို့ဒီလိုဆိုပါတယ် အမှန်ကြီးရတဲ့ဒီမြတ်ကျူစီဘအဖြစ်မှာသိက္ခာတရားရဲ့သိက္ခာတရားတွေကိုအဲ့ဒါတွေလည်းပဲသုံးလို့ဖြစ်ပြဆုံးရှုံးပါတော့ပဲလို့ဆိုပါတယ်ဒီဆုံးရှုံးကြတဲ့ကလည်းဒီကြီးဆုံးရှုံးပါတော့ပါတယ်စိတ်ပြည့်စိတ်ဆိုးမုန်းလျှောတဲ့ကြပါရခေါ်တဲ့ဒေါသအလိုလည်းမျိုးရှိရင်ဒီသက်သက်မှုလုံခဲ့တဲ့လောဘအလိုလည်းမျိုးရှိရင်လည်း ဆိုဆိုတိုက်ခိုက်မှုမိစ္ဆာတရားကံမှရှိလို့စသည်ပေါ့ဒါတွေမချောင်းနိုင်တော့ဘူးသူကလုံခဲ့လာပြီကိုလုံလုံခဲ့လာပြီဆိုလို့ရှိရင်မှားတော့တာပဲဟင်းအဲမှားပြီဆိုလို့ရှိရင်တော့ဒါဒီကတိကဆုံးရှုံးတော့တာကျုံရတဲ့အာရုံနဲ့ဆက်ပြီးတော့လောဘဖြစ်တဲ့ဒေါသဖြစ်တဲ့အာရုံနဲ့ဆက်ပြီးတော့ဒီမှာထားလို့ရှိရင်လည်းလောဘဒေါသရော စိတ်တွေပဲအဖြစ်များနေတော့ဖတ်ဆင်တဲ့စိတ်တွေပေါ့ကြည်ငြိမ်းတဲ့စိတ်တွေအဲစိတ်တွေပေါ့သမာဓိစိတ်ကဆောက်ရှုံးလာတာပါအတိပညာတော့မဖြစ်တော့ဘူးဆိုလို့ရှိရင်တော့အဲ့ဒါလည်းဆက်ပြီးတော့ဆုံးရှုံးလာတာပါပဲဒီတော့မလွတ်တဲ့ဟာတွေကိုအလိုလိုက်ပြီဆိုလို့ရှိရင်တော့လွန်ခဲ့တဲ့သဘောပြနေတော့မှားတော့တာပါပဲဒီတော့ကဏိသနာနိဝရဏအယ ကိုစိတ်ကြိုက်အာရုံကောင်းတွေပေါ်မှာမက်မောလို့ရှာလို့ဖွယ်လို့ရပြီကိုစိတ်ကြိုက်ဖြစ်ပြီဆိုလို့ရှိရင်မပြောဘူးလားဆိုတော့ပြောမယ်ဝမ်းတောင်လည်းကဝမ်းတာပါပဲစိတ်ကိုပြောစိတ်ကိုဝမ်းတာပါပဲသို့တော့အဲ့ဒီအကျော်မျိုးအဲ့ဒီဝမ်းတာခံမျိုးကတော့ဘေးသိအောင်ကောင်းတဲ့အကျော်မျိုးဘေးသိအောင်ကောင်းတဲ့ဝမ်းတာမျိုးသိလောက်အောင်ကောင်းတဲ့အကျော်မျိုးနဲ့ သိလောက်အောင်ကောင်းတဲ့ဝတ်တာမှုမျိုးပါပဲမလိုအပ်တဲ့ဟာတွေပါအဲ့ဒါတွေကတော့ပယ်ရမယ်ရှင်းနေမှာပါပါတယ်ဒီကတော့သို့တော့ကမိစ္ဆရာနိဝရဏအလိုလိုက်တဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒီပြည့်စုံအောင်ပြောပြည့်စုံအောင်ကောင်းတဲ့နေရာတွေနဲ့အချိန်ကုန်နေတာများတာပါပဲပြီးတော့ဆိုရတာကတော့အဲ့ဒီဆုံးယုတ်မှုတွေကိုအပြစ်မမြင်တာပါဘူး သူတို့အလိုလိုက်ရလို့ဒီရဲ့အကျိုးရှိပါအမှန်ကြီးရတဲ့အကျိုးရှိပါရင်ဆုံးရှုံးသွားတယ်ဆိုတာပေါ့လေအဲဒါကိုအဲ့ဒီပုံမှာအပြစ်မမြင်တာပေါ့ရိုးရိုးအပြစ်မမြင်ရင်တော်သေးတာပေါ့အကောင်းထင်တာကဖြစ်တယ်အဲ့ဒီလိုပဲဒီလောက်အောင်ဘေးရတဲ့ဒုတိယကောင်းတဲ့ဟာကိုပဲတကယ်အကောင်းကြီးထင်တာပေါ့အပြစ်မမြင်တဲ့အပြင်တကယ်အကောင်းကြီးထင်တာပေါ့ဒါပေါ့ ဖြစ်တာကတော့မောဟလို့ခေါ်ပါတယ်မောဟဆိုတာကတော့ဒီဆုံးရှုံးနစ်လာတဲ့အပေါ်မှာပေါ့လေတွေ့ဝေတဲ့သဘောမှုံမှားတဲ့သဘောမပြတ်သားတဲ့သဘောပေါ့အဲ့ဒါကိုအကောင့်ချင်တဲ့သဘောပေါ့အဝိဇ္ဇာလို့လည်းဆိုရတယ်အဝိဇ္ဇာဆိုတာကတကယ်အမှန်မမြင်ပေါ့လေအမှားတွေကိုမြင်တဲ့သဘောကိုအဝိဇ္ဇာလို့ခေါ်တာပေါ့ဒီတော့ကာမဂုဏ်တွေပေါ်မှာ အပြစ်မမြင်လေလေအကောင်းထင်လေလေဟောလေဒီသိစ္စာဝိစ္စသုံးမျိုးထဲမှာပေါ့လေရောထွေးပြီးတော့သူတို့အလိုလိုက်လိုက်နေရတဲ့အခါမျိုးမှာကိုယ်အကျိုးရှိပါကတော့ဒီလိုပဲဆုံးရှုံးသွားမှာပါပဲဒီလိုဒီဆုံးရှုံးနိုင်တယ်လို့ဆိုတော့မှားနိုင်တယ်ဆိုတော့ခုနကုတိတာပုဂ္ဂိုလ်တွေမှားနေတာပါပဲဒီဒါတော့ပဲတော့ကြအောင်နောက်ခါကျမှအရိကဝိရိယပုဂ္ဂိုလ်ခေါ်ပါမယ် sadhu, sadhu, sadhu.